ယနေ့ဘုန်းကြီးရဲ့တက်တော်52နှစ်ပြည့်မွေးနေ့မင်္ဂလာထိပ်မှပွဲကိုပူဇော်တဲ့အနေအားဖြင့်အထူးတရားစခန်းပွဲမှာဝင်ရောက်ပြီးတော့အားထုတ်ကြတဲ့ယောဂီများဒီနေ့အရိယာဝါဒဆိုတဲ့တရားကိုဘုန်းကြီးဟောကြားပေးမှာဖြစ်ပါတယ် အင်္ဂုတ္တရနိကေတတကနိပတ်မှာလာတဲ့အရိယာဝါဒတရားအရိယာဝါဒအရိယာအာဝါဒလို့ဒီလိုနှစ်ပုဒ်ရှိပါတယ်အရိယာဆိုတာကအရိယာပုဂ္ဂိုလ်၈ပါးအာဝါဒဆိုတာဇန်နေယအိဒီလိုအတိတ်ပဲရအရိယာဝါဒ အရိယာပုဂ္ဂိုလ်တို့ဤစံနေရအိမ်လို့ဒီလိုအတိတ်ပဲရပါတယ်အဲ့ဒီအရိယာပုဂ္ဂိုလ်၈ပါးဆိုတာပါဠိလေဆိုတော့မဲ့ပုဂ္ဂိုလ်၄ပါးဖို့ပုဂ္ဂိုလ်၄ပါးဒါ၈ပါးမှာမဲ့ပုဂ္ဂိုလ်၄ပါးဆိုတာသောတပတ္တိမဲ့တဂရဂံမိမဲ့အနာဂံမိမဲ့အရဟတမဲ့ဖို့ပုဂ္ဂိုလ်၄ပါးဆိုတာကသောတပတ္တိဖို့တဂရဂံမိဖို့အနာဂံမိဖို့အရဟတဖို့ အဲ့ဒီမလေးပါးဖို့လေးပါးကိုဒါအရိယာပုဂ္ဂိုလ်၈ပါးလို့ဒီလိုသိပြရပါတယ်အဲ့ဒီအရိယာပုဂ္ဂိုလ်များဖြစ်တဲ့ဇန်နေယအိမ်ကိုဒါအရိယာဝါတာလို့အရိယာတို့ရဲ့ဇန်နေယအိမ်လို့ခေါ်ပါတယ်ဒီအရိယာဝါဒတရားတော်ကိုဘုရားရှင်ကိုရောင်မြတ်ကြီးကုရုတိုင်ကမ္မာတ္တဓမ္မဏိကုံးရွာကြီးမှာ တရင်သုံးပြီးတော့နေစဉ်အချိန်ခါကာလမှာယဟန်တော်များကိုမြတ်စွာဘုရားဟောကြားတော်မူတဲ့တေသနာဖြစ်ပါတယ်။ဘုရားရှင်ကိုရောင်မြတ်ကြီးဟာဒီတရားကိုဟောတော်မယ်ဆိုတဲ့ခါကာလကြတော့ယဟန်တော်တို့ကိုဘိကဟောတိယဟန်တော်တို့ဟူ၍အာမန္တေတိတတိပေးပြီးတော့ခေါ်လိုက်တယ်။တရားဟောတော်မယ်ဆိုတော့တတိပေးလိုက်တယ် ဘာကြောင့်တတိပေးရတာလဲဆိုရင်တကယ်လို့တရားရှုမှတ်နေစဉ်မှာမြတ်စွာဘုရားမကြွလာခင်မှာတရားရှုမှတ်ပြီးတော့စောင့်ဆိုင်နေကြအဲလိုရှုမှတ်လို့တရားအာယုန်ထဲမှာစိတ်ကရောက်နေတဲ့အခါမျိုးမှာဒီကစပြီးဟောလိုက်ရင်တရားကောင်းစဉ်ကိုဘာမှမသိလိုက်ပဲဖြစ်သွားမှာဆိုရင်သို့မဟုတ်အိမ်ငိုက်နေမယ်ဆိုရင်လည်းပဲတရားကောင်းစဉ်ကိုဘာမှမသိလိုက်ပဲဖြစ်သွားမှာဆိုပါ တော်မူစိတ်တွေကတောင်တွင်းမြောက်တွေလျှောက်တွေးနေမယ်ဆိုရင်လည်းဒီကတရား စပြီးတော့ဟောလိုက်တဲ့ကောင်းစဉ်ကိုမသိလိုက်ဖြစ်ဖြစ်မှဆိုလို့မြတ်စွာဘုရားကပိခောတိယဟန်တို့ဟူ၍အမန္တေတိမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတတိပေးပြီးတော့ခေါ်လိုက်တယ်အဲဒီကံမှာယဟန်တော်များကနေပြီးတော့ဗဒ္ဒံတိတိတေဘိကုဘဂဝတော်ပစ္စတောတုပြန်ပြီးတော့လျှောက်ထားကြတယ်ရှင်ဘုရားဆိုပြီးပြန်ပြီးလျှောက်ထားကြတယ်

ဤနေရိယဝါဒအရိယတို့ဤဇန်နေယဖြစ်သောဤအရိယဝါဒတရားတို့သည်တတ္တဆေပါတို့ပါပေ၏အရိယတို့ရဲ့ဇန်နေယတရားဟာဆေပါရှိတယ်ဘယ်နှပါပါလိမ့်မယ်ဤမေရိယဝါဒရိယတို့ဤဇန်နေယဖြစ်သောဤရိယဝါဒတရားတို့သည်တတ္တဆေပါတို့ပါပေ၏ရင်းရင်းဆေပါသောရိယတို့ဤဇန်နေယအိမ်တရားတို့ကို အရိယာအရိယာသခင် အရှင်ကောင်းအရှင်မြတ်တို့သည်အာဝတိတုဝါရှိခါကလည်းပင်ရှိခါကလည်းပင်မိဝင်းနေထိုင်ခဲ့ကြတဲ့ရင်တုံစံနေခဲ့ကြ လေကုန်မည်ရှိခါကလည်းပင်ဘုရားရှင်နဲ့တကွပွင့်တော်မူပြီးဖြစ်တဲ့ဘုရားရှင်များနဲ့တကွဘုရားရှင်ရဲ့အရိယာတပိသာတန်ဃာတော်တွေဒီအရိယာတို့ရဲ့စံနေအင်းကြီးမှာ တရင်သုံးပြီးတော့နေထိုင်ခဲ့ကြပြီတဲ့ယေရိယာရိယသခင်ရှင်ကောင်းအရှင်မြတ်တို့သည်ရိယာရိယသခင်ရှင်ကောင်းရှင်မြတ်တို့သည်အဝတိတုဝါရှိအခါကလည်းပဲမိဝဲနေထိုင်ခဲ့ကြတရင်သုံးစံနေခဲ့ကြလေကုန်ပြီအဝတတိဝယခုပစ္စုပန်ကာလ၌လည်းပဲစံနေစေဖြစ်ကုန်၏အဝတိတတိဝါနောင်အချိန်ခါကာလ၌လည်းမိဝဲစံနေကြပေကုန်လတံ ရှင်းရှင်းတော့ကအရိယာပုဂ္ဂိုလ်တွေဟာဘယ်မှာစံနေကြတယ်လဲလို့ဆိုရင်အရိယာဝါဒလို့ခေါ်တဲ့အရိယာတို့ရဲ့စံနေအိမ်မှာနေကြတယ်ဥပမာအားဖြင့်ယခုလူပုဂ္ဂိုလ်တွေဘယ်မှာနေကြတယ်လဲလို့ဆိုရင်မိမိတို့ရဲ့နေထိုင်ရာအိမ်မှာမနေကြပေဘူးလားကိုယ်အိမ်မှာကိုနေကြတယ်ရှင်ယဟန်တွေဘယ်မှာနေကြတယ်လဲလို့ဆိုရင်ကိုနေထိုင်ရာ ဖြစ်တဲ့ကျောင်းမှာနေကြတယ်ကိုကျောင်းမှာကိုနေကြတယ် အဲ့ဒါလိုပဲတဲ့အရိယာအရိယာပုဂ္ဂိုလ်တွေဟာလည်းပဲဘယ်မှာနေကြတယ်လဲဘယ်မှာသတင်းသုံးကြတယ်လဲဆိုရင်အရိယာတို့ရဲ့စံနေရာအိမ်မှာနေကြတယ်ရှင်းတော်ကပွင့်တော်မူပြီးဖြစ်တဲ့ကာကုတ်တံခောနဂုံကတ္တပအစရှိတဲ့ဘုရားရှင်ကကုတ်တံခောနဂုံကတ္တပအစရှိတဲ့ဘုရားရှင်တို့ ਨੇ အဲ့ဒီဘုရားရှင်တို့ဤတတိသတဝကအပေါင်းတွေအများကြီးရှိကြတယ်။ယဟန္တာရိယပုဂ္ဂိုလ်ကြီးအများကြီးရှိကြတယ်။အဲ့ဒီအရိယပုဂ္ဂိုလ်ကြီးဟာလည်းပဲဒီအရိယဝတ္တလို့ခေါ်တဲ့အရိယာတို့ရဲ့သံနေရတရားကြီးတွေမှပဲတရင်သုံးပြီးတော့နေထိုင်သွားကြတယ်။ကတ္တမမြတ်စွာဘုရားရှင်နဲ့သူ့ရဲ့တတိသာအရိယသံဃာတော်ဒီအရိယပုဂ္ဂိုလ်ကြီးဟာလည်းပဲဒီအရိယဝတ္တဆိုတဲ့သံနေရတရားတော်တွေနဲ့ပဲနေထိုင်သွားကြတယ် နောက်ဂေါဏဂုံမြတ်စွာဘုရားရှင်နဲ့တကွဘုရားရှင်ရဲ့တဏိတာရိယတာဝကရိဟာလည်းပဲဒီအရိယဝါဒဆိုတဲ့ဇာနေယတရားတော်ကြီးများနဲ့ပဲနေထိုင်ပြီးတော့သင်သုံးထွက်ကြတယ်။တို့နဲ့နောက်ကြတဲ့ကကုတ်တံမြတ်စွာဘုရားအဲဒီမြတ်စွာဘုရားရှင်နဲ့တကွမြတ်စွာဘုရားရှင်ရဲ့တဏိတာရိယတာဝကကြီးများဟာလည်းပဲအရိယဝါဒလို့ခေါ်တဲ့အရိယတို့ရဲ့ဇာနေယတရားကြီးတွေမှာပဲနေတိုင်းသင်သုံးပြီးတော့သွားကြတယ်။ ယခုဂေါရမမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့လက်ထက်တော်ခါကလမှာလည်းပင်ဂေါတဗမြတ်စွာဘုရားရှင်နဲ့တကွမြတ်စွာဘုရားရှင်ရဲ့တပိသသဝကအရိယာပုဂ္ဂိုလ်တွေဟာဘယ်မှာသတင်းသုံးရသလဲလို့ဆိုရင်အရိယာဝါဒတရားတွေမှာပဲသတင်းသုံးနေထိုင်သွားကြတယ်။နေထိုင်လုံးနေထိုင်ကြစေဖြစ်တယ်။အခုမြတ်စွာဘုရားရှင်ရဲ့ဒါဂေါရမမြတ်စွာဘုရားရှင်ရဲ့သာသနာ။ ကောရမမြတ်စွာဘုရားရှင်ရဲ့သာသနာဆိုတော့အဲ့ဒီမြတ်စွာဘုရားရှင်နဲ့တကွမြတ်စွာဘုရားရှင်ရဲ့အရိယာတပိသားတာဝကတွေဟာဒီအရိယာဝါဒဆိုတဲ့အရိယာတို့ရဲ့စံနေရတရားတွေမှာပဲနေထိုင်သွားကြတယ်နေထိုင်နေကြတို့နေထိုင်နေကြစေပါနောက်ပွင့်မဲ့အရိမတေယမြတ်စွာဘုရားနဲ့တကွ အဲ့ဒီအရိမတေယမြတ်စွာဘုရားရှင်ရဲ့တရိသတာဝကတွေဟာလည်းပဲဘယ်မှာတရင်သုံးကြမလဲဆိုရင်နဲ့ဒီအရိယဝတ္တတရားတွေမှာပဲနေကြမယ်ဒီအရိယဝါဒတရားတွေနဲ့ပဲတရင်သုံးပြီးတော့စံနေကြမယ်ဒါကြောင့်ဒီတရားတွေကိုအရိယဝါဒအရိယာတို့ရဲ့စံနေအိမ်လို့ဒီလိုခေါ်ကြတယ်အဲ့ဒီတရားတွေကဘယ်နှပါးရှိတယ်လဲဆိုတော့ဒီတရားတွေက10ပါးရှိဘယ်နှပါးရှိပါလိမ့်မယ် ကတမေတတဣဒဘိခဝေဘိက္ခုတဲ့ဘိခဝေယံတော်များအိုချစ်သားတို့တတဆေမတော်ရိယဝတ္တတရားတို့မှာကတမေဘေတိတို့နိဟုမူကားဘိခဝေယံတော်များအိုချစ်သားတို့ဣဒဤသာသနာတော်၌ဘိက္ခုယဟန်သည်ဤသာသနာတော်မှာဘုန်းကြီးတို့ယောဂီများဘိက္ခုဆိုတဲ့နေရာမှာ ဝိနည်းကလာတဲ့ဘိက္ခုရဲ့တုတ်တဒေသနာတော်မှာလာတဲ့ဘိက္ခုရဲ့လို့ဘိက္ခုနှစ်မျိုးရှိတယ်။ဒါကြောင့်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဘိက္ခုယဟန်ဒီဝါတရားရှုမှအာထုံနေတဲ့ယောဂီပုဂ္ဂိုလ်သည်လို့ဒီလိုအတိပဲဖွင့်ထားတယ်။တုတ်တန်ကလာတဲ့ဘိက္ခုဆိုတာကဘုန်းကြီးတို့တန်တာဒဗယံတန်တာရိဗယံဒုတန်တာရိဗယံဧကတိတိဘိက္ခုတဲ့ တန်တရာဘေးကို ရှုမြင်တဲ့ပုဂ္ဂိုလ်ဟာဘိက္ခုပဲတန်တရာဘေးကိုရှုမြင်နေတဲ့ပုဂ္ဂိုလ်တွေဟာဘာလို့ခေါ်မလဲဘိက္ခုလို့ခေါ်မယ်နောက်အထကတမှာဘယ်လိုဖွင့်ပြထားသလဲဆိုတော့ပฏิပန္နကောဟိတေဟောဝါဟောတုမနုဿောဝါဘိက္ခုတိသင်္ချံကိစ္စတိဒေဝဝါဟောတုနတ်ဖေဖြစ်စီမနုဿောဝါဟောတုလူပဲဖြစ်စီပฏิပန္နကော တရားကိုကျင့်တော်သူသည်ဘိက္ခုတိသင်္ချံယဟန်ဟု၍ရည်တွယ်ခြင်းသို့ကိစ္စတိရောက်ပါれလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်မဟာသတိပဋ္ဌာန်ဝိပဿနာအကျင့်မြတ်တရားတွေကိုကျင့်ကြံပွားများအားထုတ်နေပြီဆိုရင်အဲ့ဒီအားထုတ်နေတဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့မခေါ်ရပေဘူးလားဗျာဒါကြောင့်ဒေဝဝါဟောတုနတ်ပဲဖြစ်စေမနုဿောဝါဟောတုလူပဲဖြစ်စေ ပฏิပန္နကိုတရားကိုကျင့်တော်သူသည်ဘိက္ခုတိသင်္ချာယဟန်ဟူယဟန်ဟူသောရေတွယ်ချင်းသူကိစ္စတိရောက်ပါ၏တရားကျင့်နေတဲ့ပုဂ္ဂိုလ်ဟာလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ဒီတတိပဒဝိပဿနာတရားတွေကိုကျင့်ကြံပွားများအားထုတ်နေရင်အဲ့ဒီပုဂ္ဂိုလ်ကိုဘယ်လိုခေါ်မလဲဘိက္ခုလို့ခေါ်ဒါရင်လားဆိုတော့ကိလေသေဘိန္ဒတိတိဘိက္ခုတဲ့ ကိလေသာကိလေသာတရားတွေကိုဘိန်းတတိဖောက်ခွဲဖြစ်စီတတ်၏ဣတိထို့ကြောင့်ဘိက္ခုဘိက္ခုမြည်တယ်ကိလေသာတွေကိုဖောက်ခွဲဖြစ်စီနေတဲ့ပုဂ္ဂိုလ်ဟာဘယ်လိုခေါ်မလဲအခုဘုန်းကြီးတို့ယောဂီများကိလေသာတွေကိုလက်ခံနေတာလားဖြစ်စီနေတာလားကိလေသာတွေကိုဖြစ်စီနေတာကိလေသာတွေကိုပယ်တတ်နေတာ ဒါကြောင့်ကိလေသာကိလေသာတွေကိုဘိန်းတတိတိဖောက်ခွဲဖြစ်စည်းတတ်၏ဣတိတို့ကြောင့်ဘိက္ခုဘိက္ခုမိပါပေ၏တရားကျင့်သုံးနေတဲ့သူမှာကိလေသာတွေကိုဖြစ်စည်းနေကြတယ်ရှုမှတ်တယ်ရှုမှတ်တယ်တစ်ချက်မှလိုက်တစ်ချက်ကိလေသာတွေကိုပယ်သလိုက်တစ်ချက်မှလိုက်တစ်ချက်ကိလေသာတွေကိုပယ်သလိုက်မှတ်ချက်တိုင်းမှတ်ချက်တိုင်းကိလေသာတွေကိုလက်ခံနေတာလားပယ်သနေတာလား ဒါကြောင့်ကိလေသာကိလေသာတရားတို့ကိုပင်တတိဖောက်ခွဲဖြစ်စီတတ်၏ဣတိထိုကြောင့်ဘိက္ခုဘိက္ခုမြည်တယ်။အဲလိုကိလေသာတွေကိုဖြစ်စီနေတဲ့ပုဂ္ဂိုလ်ကိလေသာတွေကိုပယ်တတ်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုဘိက္ခုယဟန်လို့ခေါ်တယ်။ဒီတော့ယဟန်တော်တရားအားထုတ်နေတဲ့ပုဂ္ဂိုလ်မှန်သမျှဟာလူပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်ဘာလို့ခေါ်ရမလဲ။ဒါကြောင့်တရားကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေမှာတော့ကိလေသာတွေကိုဖြစ်စီနေကြတယ်။မကျင့်ရင်မဖြစ်စီဘူး။ သူ့ဘဝတန်ဆွမ်းပြီးတော့နေတယ်နည်းနည်းလေးကျင့်ရင်နည်းနည်းမပျက်စီးပေဘူးလားနည်းနည်းကျင့်နေရင်နည်းနည်းကိလေသာတွေပျက်စီးတာပဲများများကျင့်လို့ရှိရင်များများကြီးမပျက်စီးပေဘူးလားဗျာအပြည့်အစုံဘုန်းကြီးတို့ယောဂီများကကျင့်ကြံအားထုတ်လိုက်လို့ရှိရင်ကိလေသာတွေအလုံးစုံပျက်စီးပြီးတော့ယဟန္တာတိအောင်မဖြစ်နိုင်ပေဘူးလားယဟန္တာတိအောင်ဖြစ်သွားတယ်ယဟန္တာတိအောင်ဖြစ်သွားပြီဆိုရင်ကိလေသာတွေကိုအလုံးစုံအကျွင်းမဲ့မဖြစ်စည်းပေဘူးလားဗျာအလုံးဖြစ်စည်းလိုက်တာပဲ ဒါကြောင့်အားထုတ်ပြီးတော့ကြင့်ကြံနေတဲ့သူဟာသီလကိုစောင့်ထိန်ကျင့်သုံးနေလို့ရှိလျင်အဲ့ဒီသီလစောင့်ထိန်ကျင့်သုံးနေတဲ့ပုဂ္ဂိုလ်ဟာတဲ့သီလနဲ့ဆိုင်တဲ့ဝိသိကမကိလေသာတွေကိုဖျက်ဆီးနေသည်မြည်တယ်ဝိသိကမဆိုတဲ့ကိလေသာဘာကိလေသာလဲအေးသီလကိုကျင့်သုံးနေတဲ့ပုဂ္ဂိုလ်အဲ့ဒီသီလအကျင့်ကိုကျင့်သုံးနေတဲ့ပုဂ္ဂိုလ်ဟာသီလနဲ့ဆိုင်တဲ့ဝိသိကမကိလေသာတွေကိုဖျက်ဆီးနေသည်မြည်တယ် ဝိသေကမကိလေသာဆိုတာဘာလဲဆိုတော့တန့်မှုခိုးမှုလိမ်မှုစတဲ့အကျင့်ပြမှုတွေကိုကျူးလွန်တဲ့လောဘဒေါသစတဲ့ကိလေသာတရားတွေပဲသီလကိုကျင့်နေလို့ရှိရင်အဲ့ဒီအကျမ်းစာဖြစ်တဲ့ကိလေသာတွေဝင်နိုင်သေးရဲ့လားဟင်အဲ့ဒီကိလေသာတွေအကျမ်းစာဖြစ်တဲ့ကိလေသာတွေကိုဖြစ်စည်းနေသည်မြည်တယ်ဒါဝိသေကမကိလေသာတွေကိုသီလကပယ်တယ် တမာတိဘာဝနာအကျင့်ကိုကျင့်နေလို့ရှိရင်တမာတိနဲ့ဆိုင်တဲ့ပရိယုဌာဏကိလေသာတွေကိုဖျက်ဆီးနေသည်မြည်တယ်ပရိယုဌာဏကိလေသာဘာကိလေသာလဲအဲဒါတမာတိတရားတွေကိုကျင့်ပွားနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာပရိယုဌာဏကိလေသာတွေကိုဖျက်ဆီးနေသည်မြည်တယ်ဒီတော့ပရိယုဌာဏကိလေသာဆိုတာဘာလဲဆိုတော့စိတ်ကူးကြံစီပြီးတော့ဖြစ်နေတဲ့လောဘဒေါသစတဲ့ကိလေသာတွေပဲ။ စိတ်ကူးကြံစီပြီးတော့ဖြစ်နေတဲ့လောဘဒေါသစတဲ့ကိလေသာတွေအဲ့ဒီကိလေသာတွေကိုတမာတိကိုပွားနေလို့ရှိရင်အဲ့ဒီအလတ်စားဖြစ်တဲ့ပရိယုဒ္ဓကိလေသာတွေကိုဖြစ်စင်းနေသည်မမြည်ပေဘူးလားဗျာစိတ်တည်ခြင်းမှုတမာတိရနေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီစိတ်ကူးကြံစီမှုဆိုတဲ့လောဘတွေဝင်နိုင်သေးရဲ့လားမဝင်နိုင်တော့ဘူးအဲ့ဒီအလတ်စားဖြစ်တဲ့ကိလေသာပရိယုဒ္ဓကိလေသာတွေကိုတမာတိကဖြစ်စင်းနေတာပယ်တတ်နေတာ Mm-hmm. နောက်ဝိပဿနာပညာဘာဝနာကိုပွားများနေလို့ရှိရင်ပညာနဲ့ဆိုင်တဲ့အနုတ္တယကိလေသာတွေကိုဖျက်ဆီးနေသည်မြည်တယ်အနုတ္တယကိလေသာပါကိလေသာလေဒါဝိပဿနာပညာကိုပွားနေတဲ့ပုဂ္ဂိုလ်အဲ့ဒီဝိပဿနာပညာပွားများနေတဲ့ပုဂ္ဂိုလ်ဟာပညာနဲ့ဆိုင်တဲ့အဲ့ဒီအနုတ္တယကိလေသာတွေကိုဖျက်ဆီးနေသည်မြည်တယ်အနုတ္တယကိလေသာဆိုတာပါလဲဆိုတော့အကြောင်းညင်ညွတ်တိုင်း အခွင့်ရတိုင်းဖြစ်ပေါ်လာနိုင်တဲ့လောဘဒေါသစတဲ့ကိလေသာတွေပါပဲအခွင့်ရရင်အခွင့်ရတိုင်းအကြောင်းညီညွတ်ရင်အကြောင်းညီညွတ်တိုင်းပေါ်လာတဲ့လောဘဒေါသစတဲ့ကိလေသာတွေအဲဒီကိလေသာတွေဟာဝိပဿနာရှုနေလို့ရှိရင်စိတ်တိုင်းစိတ်တိုင်းရှုမှတ်ချက်တိုင်းမှာအဲဒီအနုတ္တယကိလေသာတွေကိုဖျက်ဆီးနေသည်မမြင်ပေဘူးလားဗျာစိတ်တိုင်းစိတ်တိုင်းတခါမှတ်ချက်တိုင်းမှတ်ချက်တိုင်းကိလေသာတွေမဝင်နိုင်အောင်တခါလည်းဖျက်ဆီးနေတာမြည် ဥမာအဖြစ်ဘာနဲ့တူတယ်လဲဆိုရင်လက်သမားဆရာများလက်သမားဆရာဟာတစ်တွေကိုရွေပြီးဆိုရင်ပဲခွန်းနဲ့အဲ့ဒီတစ်သားကိုခုတ်ခုတ်ပြီးတော့မရွေရပေဘူးလားမလွတ်အပ်တဲ့အဲ့ဒီအသားတွေကိုပဲခွန်းနဲ့ခုတ်ခုတ်ပြီးရွေးနေလို့ရှိရင်အချက်တိုင်းအချက်တိုင်းဟာမလွတ်အပ်တဲ့တစ်သားဘက်ကလေးတွေဖကနဲ့ဖကနဲ့ဖကနဲ့ဖကနဲ့ကွာကွာပြီးတော့မကြပေဘူးလားဗျာကွာကွာပြီးတော့ကြသွားတယ်လို့ပဲ အခုယောဂီပုဂ္ဂိုလ်ဟာလည်းပဲတခါနဲ့ရှုမှတ်နေလို့ရှိရင်တစ်ချက်မှန်လိုက်တစ်ချက်ကိလေသာတွေကတခါနဲ့ပယ်သွားလိုက်ပြက်သွားလိုက်နောက်တစ်ချက်ပေါ်လာလဲနောက်တစ်ချက်မှန်လိုက်ကိလေသာတွေကတခါနဲ့ပတ်ပတ်ပါသွားလိုက်အဲ့လိုနဲ့ကိလေသာတွေကိုတခါနဲ့တစ်ချက်မှတစ်ချက်ရှင်းတစ်ချက်မှတစ်ချက်ရှင်းနေအဲ့ဒီမှာပယ်တတ်နေတာတနည်းအားဖြင့်ပြောရလို့ရှိရင်မြေကြီးကိုပေါက်ပြန်နဲ့ပေါက်နေလို့ရှိရင် ပေါက်တိုင်းပေါက်တိုင်းမြေကြီးကနေပြီးတော့ မြေဆိုင်မြေခဲတွေတခါတည်းအလွာလိုက်အလွာလိုက်ကွာကွာပြီးတော့ထွက်မလာပြီဘူးလားကြည့်ပေါ့ပေါက်ပြားနဲ့ပေါက်နေတာလေးကြည့်လိုက်ပေါ့တစ်ချက်ပေါက်လိုက်တိုင်းတစ်ချက်ပေါက်လိုက်တိုင်းမြေဆိုင်မြေခဲတွေကတခါတည်းပေါက်တူးထဲမှာပါပါလာအဲ့လိုအလွာလိုက်အလွာလိုက်ထွက်ထွက်ပြီးတော့တခါတည်းကျသွားတယ်လို့ပဲအဲ့ဒါလို့ပဲအခုယောဂီပုဂ္ဂိုလ်များမှာဓဝရ6ပါးကပေါ်တိုင်းပေါ်တိုင်းအဲ့ဒီဖြစ်ပေါ်တိုင်းတော့ယုံနံတွေကိုယောဂီပုဂ္ဂိုလ်ကတတိကံပြီးတော့ရှုမှတ်နေလို့ရှိရင် ရှုမှတ်တိုင်းရှုမှတ်တိုင်းကိလေသာတွေကွာကွာပြီးတော့ကြကြပြီးတော့မသွားပြီဘူးလားဗျာတစ်ချက်မှလိုက်တစ်ချက်ကွာသွားလိုက်တစ်ချက်မှလိုက်တစ်ချက်ကွာသွားလိုက်တစ်ချက်မှလိုက်တစ်ချက်ကွာသွားလိုက်အဲ့ဒါပေါ်လာသမျှအာယုန်တိုင်းကိုမိမိကရှုမှတ်ပြီးတော့ပယ်တတ်နေတာရှုတိုင်းရှုတိုင်းဟာတခါတည်းရှုမှတ်လိုက်တဲ့ရှုမှတ်လိုက်တဲ့ကိလေသာတွေဟာတခါတည်းကွာကွာပြီးတော့ကြကြသွားတယ် ဒါကြောင့်ဝိပဿနာပညာကိုပွားနေတဲ့ပုဂ္ဂိုလ်ဟာတဲ့ရှုတိုင်းရှုတိုင်းကိလေသာတွေကိုဖျက်ဆီးနေသည်မမြည်ပေဘူးလားဗျာဟေဒါကြောင့်ကိလေသေဘိန္ဒတိတိဘိက္ခုကိလေသေကိလေသာတရားတို့ကိုဘိန္ဒတိဖျက်ဆီးတတ်၏ဤတိထို့ကြောင့်ဘိက္ခုဘိက္ခုမြည်ပါပေ၏ကိလေသာတွေကိုဖျက်ဆီးနေတဲ့ပုဂ္ဂိုလ်ကိလေသာတွေကိုပယ်တတ်နေတဲ့ပုဂ္ဂိုလ်ကိုဘယ်လိုခေါ်မလဲဘိက္ခုလို့ခေါ်တဲ့ဒါကြောင့် သုတ်တန်ကလာတဲ့ဘိက္ခုဟာအခုတရားရှုပွားနေတဲ့ပုဂ္ဂိုလ်ကိလေသာတွေကိုရှုမှတ်မှုနဲ့ပယ်တတ်နေတဲ့ပုဂ္ဂိုလ်တန်တရာဘေးကိုရှုမြင်နေတဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်ဒါသုတ်တန်ကဝိနည်းကလာတဲ့ဘိက္ခုကတော့ဖြင့်ဘုန်းကြီးတို့ယောဂီများမြတ်စွာဘုရားလက်ထက်ကတော့ဘုရားရှင်ကိုရောင်မြတ်ကြီးအေဟိဘိက္ခုကိုရောင်မူပြီးတော့ယဟန်ပြုပေးတယ်။နောက်ညတိသရုဒ္ဓကမ္မဝါစာဖြင့်ရွတ်ဖတ်ပြီးတော့တိမ်ထဲမှာဝင်ပြီးတော့ယဟန်ပြုပေးတာလည်းမရှိပေဘူးလား

ပြင်းစင်ကဝိပဟိနောအင်္ဂါ၅ပါးကိုပယ်တည်သည်ဟောတိဖြစ်၏အင်္ဂါ၅ပါးကိုပယ်တည်သည်ဆိုတာဒါဟာဘုန်းကြီးတို့ဒီမှာအရိယဝါဒရဲ့ခေါင်းစဉ်10ပါးတဲ့ကဒါနံပါတ်1ပဲဣဒံဘိက္ခုဣသာသနာတော်ကယဟန်ဒီဝါတရားထုတ်နေတဲ့ပုဂ္ဂိုလ်ဒီပြင်းစင်ကဝိပဟိနောအင်္ဂါ၅ပါးကိုပယ်တည်သည်ဟောတိဖြစ်၏ဒါအရိယဝါဒတစ်ပါးအရိယာတို့ရဲ့စံနေအိမ်တစ်ပါးပေါ့ဘုန်းကြီးတို့လောကမှာ နေထိုင်ကြတဲ့အလုံးသောလူပုဂ္ဂိုလ်တွေဟာမိမိတို့ရဲ့လုံခြုံရေးအတွက်အိမ်နေဆောက်လုပ်ပြီးတော့မနေကြပေဘူးလားဗျာအေးမတတ်နိုင်တဲ့ပုဂ္ဂိုလ်များကတော့ဖြင့်မိမိတို့အမိုးလေးလုံယုံ အကာလေးလုံယုံမိမိတို့ဟာတခါလဲဝါလေးနဲ့ဖြစ်စီဓဏီလေးနဲ့ဖြစ်စီတင်းရွက်ကလေးနဲ့ဖြစ်စီတခါလဲအင်းကိုကာယံမိုးပြီးတော့နေထိုင်ကြတဲ့ပုဂ္ဂိုလ်တွေမရှိပေဘူးလားအဲ့လိုနေထိုင်ကြတာဘာကြောင့်လဲဘေးရန်အန္တရာယ်လုံခြုံအောင်လားမလုံခြုံအောင်လား ဘေးရန်အန္တရာယ်တွေလုံခြုံအောင်မို့သူတို့ခင်ဗျာနေရဒီတဲ့တတ်နိုင်တဲ့ပုဂ္ဂိုလ်ကကံများနဲ့ကာယံမိုးပြီးတော့နေထိုင်ကြတယ်ဒီတဲ့တတ်နိုင်တဲ့ပုဂ္ဂိုလ်ကပြင်းများနဲ့ကာယံပြီးတော့မိုးပြီးတော့နေထိုင်ကြတယ်ဒီတဲ့ပုဂ္ဂိုလ်တတ်နိုင်တဲ့ပုဂ္ဂိုလ်တွေကဟုတ်အင်္ဂရေတွေနဲ့ကောင်းတဲ့ကောင်းအောင်လုံခြုံတဲ့လုံခြုံအောင်အနေအချင်းဆောက်လုပ်ပြီးတော့နေထိုင်ကြတယ်အဲ့လိုနေထိုင်ကြတာတွေဟူသည်မြသေချာပြန်ပြီးတော့စဉ်းစားကြည့်ဘာကြောင့်လဲဘေးရန်အန္တရာယ်လုံခြုံအောင်မို့ဘာလုံခြုံအောင်လဲ တကယ်လို့မိမိဟာဘယ်အဲ့လိုအဆောင်အဦးနဲ့အကံအယံနဲ့အမိုးနဲ့မနေဘဲနဲ့လွင်တိကောင်ထဲမှာနေမယ်ဆိုရင်ဘေးရန်အန္တရာယ်တွေမကြရောက်နိုင်ပေဘူးလားနေပူလာလို့ရှိရင်နေရဲ့အပူဒဏ်ဆင်းရဲတွေဘေးအန္တရာယ်တွေမကြရောက်နိုင်ဘူးလားမိုးရွာလာလို့ရှိရင်မိုးရေတွေဆူရွှဲမှုဆိုတဲ့ဘေးရန်အန္တရာယ်တွေမကြရောက်နိုင်ပေဘူးလားဟောလေကလာပြီဆိုရင်လေရဲ့ဘေးရန်အန္တရာယ်တွေကိုလည်းပဲမခံစားရပေဘူးလားခံစားရမယ်ကြရောက်နိုင်တယ် နောက်ပြီးတော့မက်တို့ချင်းတို့ရင်းတို့မွေတို့ကင်းတို့စတဲ့ဘေးရန်အန္တရာယ်တွေရော မကြောက်ရောက်နိုင်ပေဘူးလားကြောက်ရောက်နိုင်တာပဲတကယ်လို့လူကြီးကောင်ကြီးတွေမှာဘာမှအကန့်အရမရှိလို့ရှိရင်တကုတ်တည်းများလူဆိုးသူဆိုးတွေရဲ့အနှိမ့်စေရန်အနဲ့အပုတ်အခတ်တွေရော မခံရနိုင်ပေဘူးလားဟေးတကယ်လို့ပြီးမှစီကံမရှိတဲ့ပုဂ္ဂိုလ်ကြီးကခဲတယ်ဒုတ်တင်းနဲ့လျှောက်ပြီးတော့ပြက်ပေါက်မယ်ဆိုရင်လည်းမိမိမှာအကန့်အရမရှိတဲ့အတွက်ကြောင့်မို့အဲ့လိုဘေးရန်အန္တရာယ်တွေမခံစားရပေဘူးလားညာ ခံစားရနိုင်တယ်။ဒါကြောင့်မို့မိမိတို့ရဲ့လုံခြုံရာဖြစ်တဲ့အိမ်လေးတွေကိုတတ်နိုင်တဲ့များအနေအချင်းဆောက်လုပ်ပြီးတော့နေကြရ။တန္တရာမှာလည်းပဲဘုန်းကြီးတို့ယောဂီများအရိယာဝတ္တအရိယာတို့ရဲ့စံနေအေးဆိုတဲ့လုံခြုံတဲ့အင်ကြီးအင်းကောင်းတဲ့နေရလို့ရှိရင်မကောင်းမိဘူးလား။ဘုန်းကြီးတို့ရဲ့ပုထုဇဉ်ရဲ့ဘဝနောက်တဲ့ဘဝတွေထက်ခါထက်ခါမရနိုင်ပြီဘူးလား။အဲ့လိုဘဝတွေဓက္ကဓက္ကရပြီဆိုရင်ဘေးတွေ ။အိုခြင်းဟိုတဲ့ဘေးတွေနာခြင်းဆိုတဲ့ဘေးတွေသိခြင်းဆိုတဲ့ဘေးတွေအဲ့ဒီဘေးဆိုးတွေနဲ့မကြုံရနိုင်ပေဘူးလား။ဒါကဘုန်းကြီးတို့ယောဂီများအဲ့ဒီအိုဘေးနာဘေးသိဘေးလောက်ရှိသေးတာ။မိမိလူဘဝရပြီးတော့နေတဲ့ပုဂ္ဂိုလ်ကဘဝရလာပြီဆိုရင်စားရည်တဲ့ဝေရည်တဲ့နေရည်တဲ့ကြံမာရည်တဲ့စသည်ဖြင့်ဒီအရေးတွေမရှိပေဘူးလားအဲ့ဒီအရေးတွေအတွက်ရှားပွေလောက်ကိုင်းပြီးတော့နေရလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာစင်စင်ရဲရဲပင်ပင်ပန်းပန်းနဲ့ရှားပွေလောက်ကိုင်းပြီးတော့မနေရပေဘူးလားဗျာချမ်းသာမလားဆင်းရဲမလား အင်မတန်မှဆင်းရဲတယ်ပစ္စည်းဥစ္စာချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်များမှာတော့ဖြင့်အဲ့ဒီလိုဆင်းရဲဒုက္ခတွေဆင်းဆင်းရဲရဲရှားဖွေလောက်ကင်ပြီးတော့မစားရပေမဲ့လို့လည်းပဲအိုခြင်းတည်းဟူသောဘေးတွေကမလွတ်နိုင်ဘူးနာခြင်းတည်းဟူသောဘေးတွေကမလွတ်နိုင်သေခြင်းတည်းဟူသောဘေးတွေကလွတ်နိုင်ရလားဗျာမလွတ်နိုင်ဘူးအဲတော့အဲ့လိုဘေးတွေလွတ်နိုင်တာကဘာလဲဆိုရင်အရိယာတို့ရဲ့နေဘေးတွေလွတ်နိုင်တာကဗာနေအိမ်နဲ့ဗျာ အေးအရိယာတို့ရဲ့နေအိမ်မှာတော့ဖြင့်အဲ့ဒီလိုအိုဘေးနာဘေးသေဘေးတွေမလွတ်နိုင်ပေဘူးလားဒီဘေးရန်အန္တရာယ်တွေမကင်းပေဘူးလားအဲ့လိုဘေးရန်အန္တရာယ်တွေကင်းတဲ့အတွက်ကြောင့်အရိယာတို့ရဲ့နေအိမ်ကြီးဟာချမ်းသာသလားဆင်းရဲသလားချမ်းသာရဲ့အရိယာဆိုရင်မလို့လည်းပဲအရတမညာပူညာနဲ့ရပြီးတော့ယဟနာပုဂ္ဂိုလ်တို့ရဲ့နေအိမ်သောတာပန်လောက်ဖြစ်မယ်ဆိုရင်လည်းပဲအဲ့ဒီသောတာပန်မှာပေတဲ့ပေတဲ့ကိလေသာတွေပယ်နိုင်သွားပြီဆိုရင်ဘဝအဖြစ်ခုနှစ်ဘဝရဲဆိုတော့လည်းပဲသူ့မှာတော့ဖြင့် အဲ့ဒီဆင်းရဲတဲ့ဘေးဒဏ်တွေအတော်အသင့်မနှဲပေဘူးလားဗျာနှဲသွားတာပဲတဂရကမှာဆိုရင်လည်းနှစ်ဘဝအများကြီးနှဲသွားပြီဆင်းရဲတွေဟောအနာဂတ်မှာဆိုရင်လည်းတဘဝအများကြီးနှဲသွားပြီဘေးရန်အန္တရာယ်ကအများကြီးနှဲသွားပြီအရဟတမညာပူညာဆက်ရောက်ပြီးတော့ယဟနာဖြစ်ပြီဆိုရင်အဲ့ဒီအိုဘေးတွေနာဘေးတွေသေဘေးတွေအားလုံးဆင်းရဲဘေးတွေကနေပြီးတော့မလွတ်မြောက်နိုင်ပြီဘူးလားညင်လွတ်မြောက်နိုင်တဲ့အတွက်ကြောင့်မို့အရိယာဝါသအရိယာတို့ရဲ့စံနေအိမ်လေးဆောက်လုပ်ပြီးတော့နေရရင်မကောင်းမေဘူးလား ဒါအခုဘုန်းကြီးတို့ယောဂီများအခုရှင်မင်းဝတ္တတနာရိပ်တံမှာဝင်ရောက်ပြီးတော့မဟာသတိပဋ္ဌာန်ဝိပဿနာအမှတ်တရားတွေရှုနေပွားနေအားထုတ်နေတာဟာအရိယာတို့ရဲ့စံအိမ်ကိုဆောက်လုပ်ပြီးတော့နေတာဘာလုပ်နေတာလဲအေးစံအိမ်ဆောက်လုပ်နေတာအဲ့ဒီစံအိမ်လေးကိုမိမိတို့နေနိုင်ဖို့ရာအတွက်ကြိုးစားနေတာပဲအခုဒီမှာအရိယာတို့ရဲ့စံနေအိမ်ကဘယ်နှပါးရှိတာလဲ10ပါးရှိတယ်ဘေကဝေယံတော်များအိုချက်သားတို့ ဣရဤသာသနာတော်၌ဘိက္ခုယဟန်တိဝါယောဂီပုဂ္ဂိုလ်သည်ပင်စင်ငါဝိပဟိနောအင်္ဂါ၅ပါးကိုပယ်ပြီးသည်ဟောတိဖြစ်၏အင်္ဂါ၅ပါးကိုပယ်ရမည်တဏ္ဏပတ်တိရိယာတို့ရဲ့နေနောက်နံပါတ်2နေရာဖြင့်သလင်္ကသမ္မနာကတောအင်္ဂါ6ပါးနှင့်ပြည့်စုံသည်ဟောတိဖြစ်၏နံပါတ်2ကဂုံအင်္ဂါ6ပါးနှင့်ပြည့်စုံရမည်ဘာနဲ့ပြည့်စုံရမှာလဲ ဂုံရင်ငါ6ပါးနဲ့ပြည့်စုံရမယ်။ဘုန်းကြီးတို့ဒီမှာလောကမှာဆောက်လုပ်ကြတဲ့အိမ်ကြီးဆောက်ပြီဆိုရင်ထုပ်တို့ဒိုင်းတို့မြားတို့အမိုးတို့အကားတို့အခင်းတို့တကားတို့တကပေါက်တို့စသည်ဖြင့်အကုန်လုံးမပါရပြီဘူးလားဗျာ။ဟေးသူ့ရဲ့အစိတ်ပိုင်းတွေအကုန်လုံးပြည့်စုံရအကုန်လုံးပြည့်စုံရတယ်လို့အရိယဝါဒအရိယတို့ရဲ့စံနေအိမ်ထဲမှာနေတဲ့ပုဂ္ဂိုလ်ဟာလည်းပဲဒီဂုံအင်္ဂါ6ပါးနဲ့မပြည့်စုံရပြီဘူးလား။ ။ဒါကြောင့်သလင်္ကသမ္မနာကတောအင်္ဂါ6ပါးနှင့်ပြည့်စုံသည်ဟောတိဖြစ်၏တဲ့။ဒါနဘနှင့်အရိယာတို့ရဲ့နေ။နောက်တကနဘတုံးကဧကရခောတခုသော အဆောင်အဆောင်ရှိအဆောင်အလျှောက်ရှိသည်ဟောတိဖြစ်၏။နံပါတ်3ရိယာတို့ရဲ့နေအိမ်ကတခုသောအဆောင်အလျှောက်ရှိရမယ်။ဘုန်းကြီးတို့လောကမှာနေထိုင်ရတဲ့ပုဂ္ဂိုလ်များဟာယာရုယာခံနဲ့ဂုဏ်တရကြီးမားကြတဲ့ပုဂ္ဂိုလ်များ ချမ်းသာကြွယ်ဝကြတဲ့ပုဂ္ဂိုလ်များဟာမိမိတို့ရဲ့အိမ်ဝင်းခြံဝင်းမှာအစောင့်မထားပေဘူးလားအဲဒီလိုအစောင့်ဆိုတဲ့ဒလဝန်ထားတာဟာဘေးရန်အန္တရာယ်ဘာဖြစ်အောင်မို့လဲလုံခြုံအောင်မို့ဘေးရန်အန္တရာယ်ကင်းအောင်မို့အစောင့်ထားတာဘုန်းကြီးတို့အရိယဝါဒဆိုတဲ့အရိယနေအိမ်ကြီးဆောက်လုပ်တဲ့အခါမှာလည်းပဲဘေးရန်အန္တရာယ်ဒီလောဘဒေါသစတဲ့ကိလေသာဘေးရန်အန္တရာယ်ဒီမဝင်လာနိုင်အောင်တတရခင်းတာ ဧကရေခေါ်တဲ့တခုသောအဆောင်အရှောက်ရှိရမယ်။အဆောင်အရှောက်ရှိခြင်းဟာလည်းပဲအရိယာတို့ရဲ့နေအိမ်တစ်ပါး။အဆောင်အရှောက်ရှိခြင်းဟာလည်းပဲအရိယာတို့ရဲ့နေအိမ်မဟုတ်ပေဘူးလားဗျာ။အေးဒါကြောင့်ဒီမှာသုံးပုဒ်ဒီမှာအရိယာတို့ရဲ့နေအိမ်လေးသုံးပုဒ်ရှိသွားပြီ။အဲ့ဒီသုံးပုဒ်လေးကိုတွဲပြီးတော့ဆောင်းပုဒ်လေးတစ်ခုကျေးဇူးရှင်ဆရာတော်ဘုရားကြီးကစီထားတယ်။ငါအင်ပဲလေးဂုံ၆ထွေစုံစည်စောင့်တပါဆိုပြီးတော့ဒီမှာဆောင်းပုဒ်ကလေးတွဲတွဲပြီးတော့ဆောင်းပုဒ်လေးစီထားတယ်သုံးပါ။ငါအင်ပဲလေး ဂုံ6ထွေသုံးစေဆောင်တပါငါအင်ပင်လေးဂုံ6ထွေသုံးစေဆောင်တပါ ရိယာဝါဒတရားကောင်းစဉ်ဆောင်ပုဒ်ကလေးတွေပဲအရိယာဝါဒတရားကောင်းစဉ်ဟာ10ပါးရှိတယ်အဲ့ဒီ10ပါးရဲ့ဒါကောင်းစဉ်ဆောင်ပုဒ်ကလေးပထမကပြင်စင်ကဝိပဟိနောအင်္ဂါ၅ပါးကိုပယ်ရမယ်နံပါတ်2ကသတိကသမ္မာနာကတောအင်္ဂါ6ပါးနဲ့ပြည့်စုံရမယ်နံပါတ်3ကဧကရေကိုတကူသောဆောင်းလျှောက်ရှိရမယ်ဒါကောင်းစဉ်လေးတွေနောက်မှဒါလေးတွေကိုတကူချင်းအကျေပြန်ဟောမယ်နောက်နံပါတ်4ကဘာလဲဆိုတော့သရုဒ္ဓပတ္တိနော လေးပါးသောမိယာရှိသည်ဟောဒီဖြစ်၏လေးပါးသောမိယာနဲ့လည်းပဲပြည့်စုံရမယ်မိမိတို့အိမ်ဆောက်လို့ပြီးပြီးစီးပြီဆိုတဲ့အခါကျတော့အိမ်ထဲမှာအသုံးအဆောင်ပစ္စည်းတွေအားလုံးအပြည့်အစုံမရှိရပြီဘူးလားဗျာအင်းအဲ့လိုအပြည့်အစုံရှိရတယ်လို့ပဲအခုအရိယာဝါဒဆိုတဲ့အရိယာတို့ရဲ့နေအိမ်ထဲမှာလေးပဲဟောသုရတာပတ္တိနောလေးပါးသောမိယာလည်းရှိရမယ်တဲ့ဒါအရိယာတို့ရဲ့နေအိမ်တစ်ပါး နောက်နံပါတ်5ပါဠိဆိုတော့ပဏုဏပစ္စေကတစ္ဆောအတိတိသောတစ္ဆာဝါရကိုပယ်ပြီးသည်ဟောတိဖြစ်၏လောကမှာမိမိတို့ရဲ့ကိုယ်ွယ်စိတ်ကရာဖြစ်တဲ့ဘာသာဝါဒတွေအမျိုးမျိုးမရှိကြဘူးလားကိုယ်ဘာသာကိုယ်ဝါဒနဲ့ကိုကိုယ့်ရဲ့တစ္ဆာဆိုတဲ့ဇာကားတွေရောမတုံ့ညပေဘူးလားဗျာဟင်းကိုယ်ဘာသာကိုယ်ဝါဒတွေမှာကိုယ်တစ္ဆာနဲ့ကိုရှိနေကြတယ်ဘုန်းကြီးတို့မှလည်းပဲတစ္ဆာတရားတွေရှိတယ်သူတို့ဘာသာသူတို့ဝါဒမှလည်းပဲတစ္ဆာတရားတွေရှိတယ် အဲ့ဒီတစ္ဆာဝါဒအဲ့ဒီလိုရှိတဲ့တစ္ဆာတွေကိုဟောပဏုဏပစ္စေကတစ္ဆောတဲ့အတိတိသောတစ္ဆာဝါဒအဲ့ဒီတစ္ဆာဝါဒတွေကိုပယ်ပြီးသားဖြစ်ရမယ်ဒါရိယဝါဒတပါးပဲတဲ့ပဏုဏပစ္စေကတစ္ဆောအတိတိသောတစ္ဆာဝါဒကိုပယ်ပြီးသည်ဟောတိဖြစ်၏တဲ့နောက်တမဝေယတထေတနောရှာမင်းကအလုံးစုံကအကုန်ပဲစွန့်ပြီးသည်ဟောတိဖြစ်၏ အရိယာတို့ရဲ့နေအိမ်နဲ့ရောက်ပြီဆိုတဲ့ပုဂ္ဂိုလ်ဟာရှာမိမှုတွေအကုန်လုံးပယ်စွန့်ပြီးသားဖြစ်ရမယ်။အဲ့ဒီမှာမှ အကုန်ရှာမိနေရတော့ဆိုရင်ချမ်းသာမလားဆင်းရဲမလား။ရှာမိနေရတဲ့စားစရာလဲရှာဟဲနေစရာလဲရှာဟဲဝတ်စရာလဲရှာဟဲအကုန်ရှာမိနေရတဲ့ပုဂ္ဂိုလ်မှာဘယ်မှာချမ်းသာမလဲလောကမှာ။အခုအရိယာဝါဒအရိယာတို့ရဲ့နေအိမ်နဲ့နေရတဲ့ပုဂ္ဂိုလ်ကလည်းပဲရှာမိမှုအလုံးစုံကိုအကုန်လုံးပယ်ပြီးသားဖြစ်ရမယ်တဲ့။ အဲ့ဒီသုံးပုဒ်လေးကိုပေါင်းပြီးတော့ဟောဒီမှာဆောင်းပုဒ်လေးကလေးရမိကပယ်စင်းရာတစ္ဆာတိတ္တမြာဆိုပြီးတော့ဒီသုံးပုဒ်တွဲပြီးတော့ကောင်းစဉ်သုံးပုဒ်လေးဆောင်းပုဒ်လေးတွဲထားလိုက်တယ်လေးရမိကပယ်စင်းရာသစ္စာတိတမြာလေးရမိကပယ်စင်းရာသစ္စာတိတမြာ မှာအရိယဝတ္တကောင်းစဉ်လေး6ပါးပြီးသွားပြီ။နောက်တစ်ခါနမကုဏီအဖြစ်အနဝိလာသင်္ကပ္ပောမနောက်ကျူသောစိတ်အကြံစီရှိသည်ဟောသည်ဖြစ်၏စိတ်ကြံစီကလည်းပဲကြည်လင်တန်ရှင်းပြီးတော့နေရမယ်တဲ့ဒါအရိယာတို့ရဲ့စံနေရင်တစ်ပါးတဲ့နောက်ပတ္တရာကာယသင်္ခါရောငြင်းအေသောကာယသင်္ခါရရှိသည်ဟောသည်ဖြစ်ဘုန်းကြီးတို့ဒီသမထဇံနဲ့ဆက်လက်ပြီးတော့ပွားများလို့ဒုတိယဇံတတိယဇံသရုတ်ထဇံပေါ့ အဲ့ဒီသုဒ္ဓဇံရသွားပြီဆိုရင်တော့ငြင်းအင်းသောကာယသင်္ခါရတွေဖြစ်သွားပြီငြင်းအေးသွားပြီဒါကြောင့်ပတ္တရကာယသင်္ခါရတော့ငြင်းအေးသောကာယသင်္ခါရနဲ့လည်းပဲပြည့်စုံရမယ်တဲ့ဒါအရိယဝါဒအရိယတို့ရဲ့စံနေအိမ်တပန်းတဲ့ဒါကိုရှံမီကင်းစင်ကြံကြည့်နေအဲဟိုတမဝရတတ်ထေတနောတဲ့သို့သောကကြံနေတဲ့တပုတ်ရှာမိမှုအလုံးစုံကိုအကုန်ပယ်စွန့်ပြီးရမယ်။ဟောရှာမိရှာမိမှုတွေလည်းပဲကုန်ပယ်စွန့်ပြီးသားဖြစ်ရမယ် နောက်ပြီးတော့စိတ်အကြံစီကလည်းပဲသရှင်းကြည်လင်ရမယ်နောက်ပြီးတော့ပတ္တရကာယသင်္ခါရောငြင်းအေသောကာယသင်္ခါရလည်းပဲမလုပ်ရမလဲရှိနေရမယ်တဲ့ဒါကိုရှာမိကင်းစင်ကြံကြည်လင်ထွက်ဝင်ငြိမ့်စေတာဆိုပြီးတော့ဒီမှာသံပုဂ္ဂလိရေးထားတယ်ဆိုလိုက်ရှာမိကင်းစင်ကြံကြည်လင်ထွက်ဝင်ငြိမ့်စေတာရှာမိကင်းစင် ကြံကြည်လင်ထွက်ဝင်ငြိမ့်စေတာဩနောက်တကဘုန်းကြီးတို့ဒီမှာသူဝိမုဒ္ဒစိတ်တော်တဲ့ကောင်းစွာလွတ်တော်စိတ်ရှိပြီး ကောင်းစွာလွတ်သောစိတ်ဖြစ်ခြင်းကလည်းပဲဒါအရိယဝါဒအရိယတို့ရဲ့စံနေရင်တပါးတယ်သူဝိမုဒ္ဒပညောတဲ့ကောင်းစွာလွတ်သောပညာရှိသည်ဝါကောင်းစွာလွတ်ပြီဟုသိသောပညာရှိသည်ဟောတိဖြစ်၏ဒါလည်းပဲအရိယတို့ရဲ့စံနေရင်တပါးတယ်ဘာကိုကောင်းစွာလွတ်တာလဲစိတ်ကဘာကိုလွတ်သွားတာလဲဆိုရင်ကိလေသာကနေလွတ်သွားဘာကနေလွတ်သွားတာလဲကိလေသာအလုံးစုံကနေစိတ်ဟာလွတ်သွားတာအဲလိုကောင်းစွာလွတ်သွားတဲ့စိတ် ပညာဆိုတာကအဲ့လိုလွတ်သွားပြီလို့သိလိုက်တဲ့ပညာဒါကြောင့်ကောင်းစွာလွတ်သောပညာပြန်ပြီးတော့ဆင်ញင်တဲ့ပညာပေါ့အဲ့ဒီပညာနဲ့လည်းပဲပြည့်စုံရမယ်အဲ့လိုပြည့်စုံခြင်းဟာလေလေတအရိယဝါဒအရိယတို့ရဲ့စံနေအိမ်နဲ့ဒါကြောင့်စိတ်ကောင်းစွာလွတ်ပညာလွတ်မချွတ်ဂုံစေပါဆိုပြီးဒီမှာသံပုံလေးရေးထားတယ်ဆိုလိုက်စိတ်ကောင်းစွာလွတ်ပညာလွတ်မချွတ်ဂုံစေပါ စိတ်ကောင်းစွာလွတ်ပညာလွတ်မချော့ကုန်စေပါအဲ့ဒီတရားတွေကဘယ်မှာဟောထားတာလဲဆိုရင်အရိယဝါဒသုတ်တံမှာစေတုတ်တံမှာလည်း ဆိုလိုက်အရိယဝါဒဟောဖို့ပြဗုဒ္ဓမြတ်ဖရာအရိယဝါဒဟောဖို့ပြဗုဒ္ဓမြတ်ဖရာ တ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့အရိယဝါဒတုတ်တံမှာဒါအရိယဝါဒတရား10ပါးကိုမြတ်စွာဘုရားထုတ်ဖော်ပြီးတော့ဟောကြားထားခဲ့တယ်။အဲဒီဒေသနာကိုဘုန်းကြီးတို့ဒီမှာတပါးချင်းပြန်ပြီးတော့အကျယ်ဒေသနာစဉ်အရဆိုရင်ကတော့အကျယ်ဟောလို့ရှိရင်ဒေသနာစဉ်အရဆိုရင်တော့9အင်ပေလီဆိုတဲ့အတိုင်းအင်္ဂါ9ပါးကိုပေပုံကစပြီးတော့ဟောဖို့ပဲ။ဒါဒေသနာအစဉ်ပဲ။ ဒေသနာစဉ်ကပြင်စဉ်ကဝိပဟိနောအင်္ဂါ၅ပါးကိုပေတိတိဟောတိရှိအဲ့ဒီကစဒေသနာစဉ်ကအဲ့လိုဒေသနာစဉ်နဲ့ဟောရမယ်ဆိုရင်ငါရင်ပဲလီဆိုတဲ့အတိုင်းအင်္ဂါ၅ပါးပဲသူကစပြီးတော့ဟောဖို့ပဲဒါပေမဲ့လို့ပฏิပတ်တိကမကျင့်စဉ်အရာအချင်းပြောရလို့ရှိရင်နံပါတ်3ဖြစ်တဲ့အရိယဝါဒတရားကစပြီးတော့ဟောမှသာပြီးတော့နားလည်လွယ်မှာဖြစ်တယ်။နံပါတ်3အရိယဝါဒတရားကစပြီးတော့ဟောမှ ပိုပြီးနားလည်လွယ်မှာဖြစ်တယ်ဒါကြောင့်မို့ငါးအင်ပလီဂုံ၆တွေစုံစီစောင့်တပံဆိုတဲ့အတိုင်းအဲ့ဒီဆောင်းပုတ်ထဲကနေပြီးတော့အဆောင်တပန်းနဲ့ပြည့်စုံပုံကစပြီးတော့ဟောရမယ်။အဲ့ဒီအဆောင်တပန်းနဲ့ပြည့်စုံပုံကစပြီးတော့ဟောရမှာဆိုတော့အဲ့ဒီမှာဘယ်လိုများစွာဘုရားဟောကြားထားတယ်လဲဆိုတော့ကတင်းစာဘိကဝေဘိကုဧကရေခောဟောတိဘိကဝေယဟန်တော်များအိုจิตတတို့ ကထေစာဘေတုလင်ဘိက္ခုယံသည်ဧကရေခောတခုသောအဆောင်အရှောင်ရှိသည်ဟောဒီဖြစ်ပါသည်တခုသောအဆောင်အရှောင်ဆိုတာဘယ်လိုဟာလဲတဲ့ဘာကိုခေါ်ပါသလဲတဲ့မြတ်စွာဘုရားကိုရိုတိုင်မေးပြီးတော့ဣဒ္ဓဘေကဝေဘိက္ခုတတရေကိနစိတ္တသမဏဂတောဟောတိဧဝံကောဘေကဝေဘိက္ခုဧကရေခောဟောတိဘေကဝေယံတော်မြတ်အိုချစ်သားတို့ ဘိက္ခဝေယဟန်တော်များဥจิตတို့ဣဒဣသာသနာတော်၌ဘိက္ခုယဟန်တိဝါယောဂီပုဂ္ဂိုလ်သည်တတရခေနအမှန်ရမှုတတိအဆောင်အရှောင်ရှိသောတတရခေနအမှန်ရမှုတတိအဆောင်ရှောင်ရှိသောစေတတစိတ်နှင့်တမ္မာနာကတောပြည့်စုံသည်ဟောတိဖြစ်၏တခုသောအဆောင်အရှောင်ရှိရမယ်ဆိုတာဘုန်းကြီးတို့အမှန်ရမှုဆိုတဲ့တတိအဆောင်လေးရှိရမှာဘာအဆောင်လေးရှိရမှာလဲ အခုအရိယဝါဒဆိုတဲ့အရိယတို့ရဲ့နေအိမ်နဲ့နေဖို့အတွက်ကြိုးစားပြီးတော့အားထုတ်နေတဲ့ယောဂီပုဂ္ဂိုလ်များဟာတတရကိဏစေတတ္တာဆိုတဲ့ဒီတတိအဆောင်ကလေးရှိနေဖို့လိုတယ်။အဲဒီတတိအဆောင်လေးရှိနေလို့ရှိရင်ဘုန်းကြီးတို့ဒီဘင်းရန်အန္တရာယ်တို့ခေါ်တဲ့လောဘဒေါသကိလေသာတရားစုတွေလူဆိုးတစ်ခုနဲ့တူတဲ့ကိလေသာတရားစုတွေဝင်နိုင်မှာဦးမလားမိမိတို့အိမ်ဝင်းခြံဝင်းမှာအဆောင်ဒလဝါရှိလို့ရှိရင်တခုလူဆိုးတွေဝင်ခွင့်ရပါဦးမလား အဲ့ဒီအတိုင်းပဲအရိယာတို့ရဲ့နေအိမ်ကြီးကိုဆောက်လုပ်နေတဲ့ယောဂီသူတော်စင်များအရိယာတို့ရဲ့နေအိမ်လေးကိုနေဖို့ကြိုးစားနေတဲ့ပုဂ္ဂိုလ်များတတားတဲ့ခင်နာစေတတ်တာအမှန်ရမှုတတိအဆောင်လျှောက်ရှိသောစေတတ်တာစိတ်နှင့်တမ္မာနာရတော်ပြည့်စုံသည်ဟောတည်ဖြစ်၏ဘေကဝိယံတော်များဥจิตသားတို့အေဝံကောဤတို့လင်ဘိက္ခုယဟန်သည်ဧကရကောတကုသောအဆောင်လျှောက်ရှိသည်ဟောတည်စင်စစ်မသွေးဖြစ်ပါပေတော်တည်း ပြီးတော့တခုသောအဆောင်လျှောက်ရှိရမယ်ဆိုတဲ့အရိယာဝတ္တတဲ့မှာဘယ်လိုအဆောင်လျှောက်လဲဆိုရင်ဒီမှာတတရခိဏစေတ္တတာဆိုတဲ့ဒီမှာပုတ်ဝရစိတ်တိုင်းစိတ်တိုင်းမှာအမှန်ရမှုဆိုတဲ့တတိအဆောင်လျှောက်လေးအမြဲတမ်းပါပြီးတော့ပြည့်စုံနေတာအဲတော့ပြည့်စုံနေတာကဘယ်လိုပုဂ္ဂိုလ်မျိုးမှာပြည့်စုံနေတာလဲဆိုရင်ယဟနာပုဂ္ဂိုလ်မှာကောင်းကောင်းပြည့်စုံနေဘယ်လိုပုဂ္ဂိုလ်မှာပြည့်စုံတာလဲ စိတ်တိုင်းစိတ်တိုင်းမှာတတိအဆောင်လေးရှိဖို့ဆိုတာယဟနာပုဂ္ဂိုလ်မှာကောင်းကောင်းပြည့်စုံတယ်။ဘုန်းကြီးတို့ယောဂီများအခုပြည့်စုံရလား။မပြည့်စုံဘူး။အခုပဲဖောင်းနာပိန်နာလေးရှုနေတယ်စိတ်ကဒီမှာဟောတောင်းနေကြကြတော့ကြားတဲ့အတန်စီရောက်သွားပြန်။တောင်းနေကြကြတော့အင်းရောက်သွားပြန်။တောင်းနေကြကြအလုပ်စီရောက်သွားပြန်။အဲ့ဒီစိတ်ကလေးကိုတခါနဲ့နောက်ကတတိလေးကတခါနဲ့ကပ်ပြီးတော့မပန်းနိုင်ဘူး။ယဟနာပုဂ္ဂိုလ်များမှာကြတော့အဲ့ဒီစိတ်တိုင်းစိတ်တိုင်းမှာတတိအဆောင်လေးကအမြဲတမ်းခပ်ပါနေတယ် အဲ့လိုအမြဲတမ်းပြည့်စုံနေတယ်ယဟန္တာပုဂ္ဂိုလ်မှာကာယကကိုယ်မူရာကိုပြုတိုင်းပြုတိုင်းကိုယ်မူရာတွေပြုတိုင်းပြုတိုင်းလည်းပဲအဲ့ဒီယဟန္တာပုဂ္ဂိုလ်မှာတတိဆိုတဲ့အဆောင်ရှောက်လေးကတခါနဲ့ကပ်ပြီးတော့မပါပေဘူးလားဝစီကနှုတ်အမူအရာကိုပြောဆိုတိုင်းပြောဆိုတိုင်းအမှားစကားတွေများအယဟန္တာပုဂ္ဂိုလ်မှာပြောမိပါဦးမလားမပြောမိဘူးအဲ့လိုမပြောမိတာတတိအဆောင်လေးရှိလို့လားမရှိလို့လားတကယ်ပြောတိုင်းပြောတိုင်းနှုတ်အမူအရာတွေပြောဆိုတိုင်းပြောဆိုတိုင်းဟောတတိဆိုတဲ့ အဆောင်လေးကတခါတည်းကပ်ပါနေတယ်မနှောကံနဲ့စိတ်ဖြစ်ကြံတိုင်းကြံတိုင်းအမှတ်ရတဲ့တတိကလေးကအငြင်းရန်ကပ်ပြီးတော့မပါပေဘူးလားဗျာအဲတော့မကောင်းတဲ့အကြံအစီတွေယဟနာပုဂ္ဂိုလ်မှာကြံစီမိသေးရလားမကြံစီမိတော့ဘုန်းကြီးတို့ယောဂီများမှာတော့တခါတည်းလူရတာဓမ္မယုံထဲမှာဘုရားရှင်ငုတ်တုတ်ကြီးထိုင်နေတာစိတ်ကကောင်းတဲ့အကြံတွေလည်းပါရင်မကောင်းတဲ့အကြံတွေရောမပါဘူးလားဟင်းမကောင်းတဲ့စိတ်ကြံစီတွေလည်းပါတာပဲယဟနာပုဂ္ဂိုလ်များမှာအဲ့လိုမကောင်းတဲ့အကြံစီတွေ ရှိပါဦးမလားမရှိတော့ဘူးအဲ့ဒါဘာကြောင့်လဲတတိဆိုတဲ့အဆောင်ရှောက်ကလေးရှိလို့လားမရှိလို့လားဒီတတိအဆောင်ရှောက်ကလေးအများကြီးရှိနေလို့အဲ့တော့တတိမရဘဲနဲ့အမတ်မရဘဲနဲ့ပြုမိတာပြောမိတာကြံစီပြီးတော့ကြံစီနေတာရေလို့ယဟနာပုဂ္ဂိုလ်မှာရှိသေးရလားလုံးဝမရှိဘူးတတိအဆောင်ရှောက်ကလေးကနောက်ကထက်ချက်မကွာအငြင်းတန်းလိုက်ပြီးတော့အမတ်ရနေတယ်တဲ့ဒါကြောင့် ယဟနာပုဂ္ဂိုလ်ကိုဒီလိုချီးကျူးတော်မူကြတယ်တဲ့ဘယ်လိုချီးကျူးတော်မူသလဲဆိုတော့သရတောစာသွားနေစဉ်မှဖြစ်စေတဲ့ဒိဋ္ဌတောစာယနေစဉ်မှဖြစ်စေဗုဒ္ဓတောစာအိနေစဉ်မှဖြစ်စေဇဂရတသာနိုးနေစဉ်မှဖြစ်စေအန္တတို့ယဟနာပုဂ္ဂိုလ်ဤညာနာဒတနာအတိအမြင်သည်တတတံတမိတံအမြင်မပြပစ္စုပါတိတံရှေရှုထင်းနေသည်ဟောတိဖြစ်ပါ၏လို့ဒီလိုချီးကျူးတော်မူကြတယ်တဲ့ယဟနာပုဂ္ဂိုလ်မှာတော့ဖြင့်သွားနေစဉ်မှလည်းပဲ အမှားရမှုဆိုတဲ့တတိလေးကကပ်ပါနေတယ်။ရနေစဉ်မှလည်းပဲအမှားရမှုဆိုတဲ့တတိလေးကကပ်ပါနေတယ်။သွားနေစဉ်မှလည်းအမှားရမှုဆိုတဲ့တတိလေးကကပ်ပါနေတယ်။ထိုင်နေစဉ်မှလည်းအမှားရမှုဆိုတဲ့တတိလေးကကပ်ပါနေတယ်။လဲလျောင်းစဉ်မှလည်းပဲတတိလေးကကပ်ပါနေတယ်။ဒီမှာအိတ်နေစဉ်ဆိုတာအိတ်တော်နေစဉ်ကိုဆိုလိုတာမဟုတ်ဘူးနော်။အိတ်မပြောမိမှာနော်။အဲဒီတော့အိတ်မပြောမိမှာလဲလျောင်းနေစဉ်မှအဲဒီမှာတတိလေးကကပ်ပါနေတယ်။ ဇာကရတ္တသနိုးနေတဲ့အခါမှာအိယာကနိုးလာတဲ့အချိန်မှလည်းပဲဟောဒီတတိအဆောင်လျှောက်လေးကတခါနဲ့ကပ်ပြီးတော့မပါပြီဘူးလားဗျာအမြဲတမ်းဒီလိုတတိလေးကပ်ပါနေတဲ့အတွက်ကြောင့်မို့အဲ့ဒီပုဂ္ဂိုလ်ရဲ့တန်တမှာလောဘဒေါသစတဲ့ကိလေသာလူဆိုးတစ်ခုတွေဝင်ခွင့်ရသေးရဲ့လားဝင်ခွင့်မရတော့ဘူးအဲ့လိုဝင်ခွင့်မရအောင်အဲ့ဒီမှာယဟနာပုဂ္ဂိုလ်များမှာတော့အမြဲတမ်းတတိအဆောင်လျှောက်လေးရှိတယ်အခုဘုန်းကြီးတို့ယောဂီများမှာတော့ဖြင့်အဲ့ဒီလောက်ထိအောင်တတိအဆောင်လျှောက်လေးကကပ်ပါနိုင်ရလား မပန်နိုင်သေးတော့ပန်နိုင်အောင်ဆိုတဲ့အနေအချင်းထိုင်ရင်လည်းပဲတတိကပ်ပြီးတော့အမြဲမပြတ်ရှုခိုင်းနေရရတဲ့နေရာမှာလည်းပဲတတိကပ်ပြီးတော့မလွတ်အောင်ရှုခိုင်းနေရတယ်သွားတဲ့နေရာမှာလည်းတတိကပ်ပြီးတော့မပြတ်အောင်ရှုခိုင်းနေရတယ်လျှောင်းတဲ့အိတ်တဲ့နေရာမှာလည်းပဲတတိကပ်ပြီးတော့မပြတ်ရှုခိုင်းနေရတယ်အဲ့လိုမပြတ်ရှုနေပြီဆိုတဲ့ပုဂ္ဂိုလ်ဟာရှုနိုင်သလောက်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တမာလောဘဒေါသကိလေသာတွေအဝင်းများမလားနည်းသွားမလားနည်းသွားတယ်ဒီလိုကြာကြာစဉ်းစားကြည့်နော် ဘုန်းကြီးတို့ယောဂီများဟာတကယ်တတိအဆောင်ရှောက်လေးရှိနေပြီဆိုရင်လောဘဒေါသစတဲ့ကိလေသာတရားစိုးတွေဝင်ခွင့်ဟာများသလားနည်းသွားသလားနည်းသွားတဲ့အတွက်ကြောင့်မို့အများကြီးစိတ်ချမ်းသာမှုကိုချမ်းသာမှုတွေမရပေဘူးလားကိလေသာတွေအဝင်များနေရင်အဲ့ဒီပုဂ္ဂိုလ်မှာဆင်းရဲမှုတွေမများပေဘူးလားများနေတာပဲလိုချင်တာမရတော့ဆင်းရဲတယ်မလိုချင်တာတွေရနေတော့ဆင်းရဲတယ်ဒါတွေကဆင်းရဲနေတာပဲ မိမိလိုချင်တာတွေမပြည့်စုံနဲ့မပြည့်စုံနဲ့ဆင်းရဲနေတာပဲဒီမှာအခုအမှတ်ရမှုတတိလေးကအမြဲတမ်းအဆောင်ရှောက်ထားပြီးတော့ရှုမှတ်ရအာယုံပေါ်မှာမသိလေးကမပြတ်ကပ်ပြီးတော့ပါနေတဲ့ခါကလည်းကြတော့ဟောဒီယောဂီရဲ့တန်တမှာလောဘဒေါသကိလေသာတရားစုတွေဝင်ဝင်မရတော့အဲဒီဝင်ဝင်မရတော့တဲ့အတွက်ကြောင့်မို့ဒီခါရင်လောဘဒေါသတွေအဝင်နေပြီးတော့ကိလေသာတွေအဝင်နေနေတဲ့အတွက်ကြောင့်မို့ဒီပုဂ္ဂိုလ်မှာအဲဒီအဆောင်ရှောက်လေးရှိနေတဲ့အတွက်ကြောင့်မို့ချမ်းသာမှုကြီးများများပြီးတော့လာတယ် ဒါကြောင့်ဖြစ်တိုင်းမှရှုတတိပြုစောင့်မှုအစင်ထားဆိုပြီးတော့အဲ့ဒီမှာစောင့်ဖို့လင်္ကာလေးရေးထားတယ်ဒါလေးဆိုကြည့်လိုက်ရအောင်ဖြစ်တိုင်းမှရှုတတိပြုစောင့်မှုအစင်ထားဖြစ်တိုင်းမှရှုတတိပြုစောင့်မှုအစင်ထား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 အတွေ့အထိတွေ့ထိတဲ့အခါစိတ်ကိုစဉ်းစားကြံစည်တဲ့ခါဒီမှလည်းမရှုမှတ်ရပေဘူးလားအဲ့လိုတတိကံပြီးတော့မပြတ်ရှုမှတ်နေလို့ရှိရင်ရှုမှတ်နေစေခိုက်တန့်လေးမှာလောဘဒေါသကိလေသာတရားစုတွေလူစုတစ်ခုတွေဝင်နိုင်သေးရဲ့လားမဝင်နိုင်တော့တဲ့အတွက်ကြောင့်မို့ရှုမှတ်နေကြကလေးမှာတော့ဖြင့်အခိုက်အတန့်အနေအားဖြင့်ချမ်းသာမှုတွေမရပေဘူးလားဗျာဒါကိလေသာဝင်လို့လားမဝင်လို့လားမဝင်လို့ အဲတော့လောကမှာရှိနေတဲ့အင်းကြီးအိမ်ကောင်းနဲ့နေတဲ့ပုဂ္ဂိုလ်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ရာထူးဂုဏ်သိမ်းကြီးမားတဲ့ပုဂ္ဂိုလ်တွေလူစိုးတကူမဝင်နိုင်အောင်အဆောင်လျှောက်ထားပြီးတော့နေတဲ့အခါလူစိုးတကူမဝင်နိုင်လို့နေရထိုင်ရတာချမ်းချမ်းသာသာနေနိုင်တယ်လို့ပဲအခုတရားရှုပွားအားထုတ်နေကြတဲ့ယောဂီသူတော်စင်များမှလည်းပဲတတိဆိုတဲ့အမှတ်တရားလေးအဆောင်လျှောက်ထားပြီးတော့မပြတ်ရှုမှတ်နေတယ်ဆိုရင်မြင်ခိုင်းမှလည်းမြင်နေရှုကြားခိုင်းမှလည်းကြားရရှုနားခိုင်းမှလည်းနားနေရှု အဲ့လိုဖြစ်တိုင်းဖြစ်တိုင်းယောဂီပုဂ္ဂိုလ်ကရှုမှတ်နေလို့ရှိရင်ရှုမှတ်တိုင်းရှုမှတ်တိုင်းရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးစွန့်မြဲစွာကပ်တည်နေပြီဆိုရင်ကိလေသာတရားတွေဝင်ခွင့်မရနိုင်တော့ဘူးရနိုင်ပါဦးမလားဗျာလုံးဝမရနိုင်တော့အဲ့လိုဝင်ခွင့်မရတဲ့အချိန်လေးမှာချမ်းသာမလားဆင်းရဲမလားအင်မတန်ကိုချမ်းသာတယ်အဲ့ဒီအချိန်လေးဟာဘုန်းကြီးတို့ယောဂီများအတွက်အရိယာတို့ရဲ့နေအိမ်ထဲမှာနေလိုက်ရတဲ့အချိန်ပဲဟုတ်တယ်မို့လားအရိယာတို့ရဲ့နေအိမ်ထဲမှာနေရတဲ့အချိန်ပဲ ဘုန်းကြီးတို့အရိယာမမဖြစ်သေးဘဲနဲ့အရိယာတို့ရဲ့နေအိမ်နဲ့ဘယ်လိုနေမလဲအရှင်ဘုရားဘယ်လိုနေရမလဲလို့ရှောက်เสียရှိပါတယ်ဇောရကတက်เสียရှိပါတယ်လောကမှာအိမ်ကြီးအိမ်ကောင်းကြီးတွေမရှိပေဘူးလားအင်မတန်မှခန္ဓာကြီးကျယ်တဲ့ဟိုတယ်ကြီးတွေမရှိဘူးလားအဲ့ဒီဟိုတယ်ကြီးတွေကိုဘုန်းကြီးတို့ယောဂီများကအခကြီးငွေပေးပြီးတော့နေမယ်ဆိုရင်ရက်ပိုင်းနဲ့နေလို့မရဘူးလားလပိုင်းနေလို့မရဘူးလားနှစ်ပိုင်းနဲ့ရောနေလို့မရဘူးလားဒါဘာပေးနေလို့လဲ ဒီအခကြီးငွေပေးပြီးတော့တန်ရတန်ကြီးပေးပြီးတော့နေရင်ဒီလောက်ကြီးကျယ်ခမ်းနားတဲ့အဆောက်အဦကြီးတွေလည်းနေနိုင်တယ်ဟုတ်တယ်မလားအခုလည်းပဲအရိယာတို့ရဲ့စံနေအိမ်ထဲမှာဘုန်းကြီးတို့ယောဂီများကနေကျင်ရင်အခပေးရမယ်ဘာလို့ရမလဲဘာအခပေးရမလဲဆိုရင်တရားသန္ဓဝရိယဒီအခပေးရမယ်ဘာအခပေးရမလဲအေးတရားဆိုတဲ့ယုံကြည်မှုတရား လောကကြီးထဲမှာဘယ်ရာဖြစ်ဖြစ်မယုံကြည်ရင်လုတ်ပါမလားယုံကြည်မှလုတ်တာ ဟုတ်တယ်မဟုတ်လားအခုတရားကိုလည်းပဲမိမိတို့ဟာအခုယုံကြည်လို့ယရဏသုံးပါးရဲ့ဂုဏ်ကိုယုံကြည်လို့ဟောဒီမှာတရားအလုပ်ကိုဝင်လုပ်နေတာမယုံကြည်တဲ့ပုဂ္ဂိုလ်ဝင်လုပ်ပါမလားဒီယုံကြည်မှုဆိုတဲ့တရားတရားပါတယ်နောက်ပြီးတော့ယုံကြည်မှုတရားတရားရင်လားဆိုတော့ဆန္ဒ ဒီတရားတွေအားထုတ်လို့ရှိရင်မချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာတွေကိုရနိုင်လိမ့်မယ်ဆိုတဲ့လူကျင်တဲ့ဆန္ဒအာရောမပြည့်စုံရပေဘူးလားအင်းလူကျင်တဲ့ဆန္ဒအာလည်းပြည့်စုံရတယ်အဲ့လိုလူကျင်တဲ့ဆန္ဒအာကောင်းတဲ့အခါကာလကြတော့ကြိုးစားပြီးတော့အားထုတ်တဲ့ဝရိယရောမပါပေဘူးလားအဲ့လိုဝရိယပါလာပြီးတရားရဲ့ဆန္ဒရဲ့ဝရိယရဲ့ပါလာပြီးဆိုရင် အဲ့ဒီပုဂ္ဂိုလ်ဟာရှုမှတ်တဲ့အာယုန်တိုင်းမှာရှုမှတ်ရအာယုန်ပေါ်မှာရှုစိတ်လေးဆွဲမြဲပြီးတော့ကပ်တည်နေတဲ့အတွက်ကြောင့်ကိလေသာလူဆိုးတစ်ခုတွေဝင်ခွင့်ရသေးရဲ့လားကဲအဲ့ဒီအချိန်မှာချမ်းချမ်းသာသာလေးမနေရဘူးလားဒါအရိယာတို့စံနေအိမ်ထဲမှာခုနေရတာဟုတ်တယ်မို့လားအခိုက်အတန့်အားဖြင့်နေရတာတကယ်လို့ဘုန်းကြီးတို့ယောဂီများကဆက်လက်ပြီးတော့ကြိုးစားအားထုတ်လို့ဝိပဿနာဉာဏ်နဲ့အစစ်စစ်ရင့်ကျက်ပြည့်စုံလို့အရိယာမဉ္ဇဉ်ပူဉ္ဇဉ်ဆက်ရောက်ပြီးတော့သောတာပန်ဖြစ်သွားပြီဆိုရင်ဟောဒီမှာ သောတာပန်ဖြစ်သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်မှလည်းပဲသောတာပန်ရဲ့ပယ်သိမ့်ပယ်လိုက်တဲ့ကိလေသာတွေမပယ်နိုင်မိဘူးလားဗျာ။ဒီသောတာပန်ရဲ့အလျောက်အရိယဝါဒအရိယတို့ရဲ့စံနေအိမ်ထဲမှာနေရမယ်။အဲဒီကနေဆက်လက်ပြီးတော့ကြိုးစားအားထုတ်သွားလို့ရှိရင်တဂရဂံမိမဉ္ဇဏ်ပူညာရမယ်။တဂရဂံမိမဉ္ဇဏ်ပူညာရပြီဆိုရင်တဂရဟံကံရဲ့အလျောက်ကိလေသာတွေကိုအကျဉ်းစားကိလေသာတွေမပယ်နိုင်ပြီဘူးလား။ဒီအကျဉ်းစားကိလေသာတွေကိုပယ်နိုင်တဲ့အတွက်ကြောင့်မဟုတ်အဲ့ဒီပုဂ္ဂိုလ်မှလည်းပဲအရိယတို့ရဲ့စံနေအိမ်ထဲမှာနေရမယ် ဆက်လိုက်ပြီးတော့ကြိုးစားအားထုတ်သွားလို့အနာဂါမိမညာပူညာဆက်ရောက်သွားပြီဆိုရင်အနာဂါပုဂ္ဂိုလ်မှာအနုစာကိလေသာတွေရောမပယ်နိုင်မိဘူးလားဗျာဒီပင်နိုင်တဲ့အတွက်ကြောင့်မို့အဲ့ဒီပုဂ္ဂိုလ်မှာလည်းပဲအရိယာတို့ရဲ့စံနေအိမ်နဲ့နေရအရဟတမညာပူညာဆက်ရောက်သွားပြီဆိုရင်ကိလေသာတွေကိုအကုန်လုံးအကျွမ်းမဲ့ပယ်တတ်နိုင်ပြီဖြစ်တဲ့အတွက်ကြောင့်အရိယာတို့ရဲ့စံနေအိမ်နဲ့လုံးဝပြည့်ပြည့်စုံစုံမနေရပါဘူးလားဗျာအေးဒါကြောင့်ဘုန်းကြီးတို့ယောဂီများအဲ့လိုပြည့်ပြည့်စုံစုံနေနိုင်ဖို့ဆိုတာအရိယာဖြစ်ဖို့ဆိုတာဟောဒီ စပြီးတော့ဝိပဿနာတရားကိုတတိအဆောင်ရှောက်လေးထားပြီးတော့အခြေခံကစပြီးတော့ရှုမှတ်သားလျင်ဒီတတိအားတွေကောင်းပြီးတော့ကောင်းတဲ့ကောင်းပြီးတော့အရိယာတို့ရဲ့စံနေအိမ်တွေကိုနေရမှာဟုတ်တယ်မလားဒီတိုင်းနဲ့အရိယာတို့ရဲ့စံနေအိမ်နဲ့ချက်ချင်းရောက်ပြီးတော့သွားနိုင်ပါမလားမသွားနိုင်ဘူးအဲ့တော့ဘုန်းကြီးတို့ယောဂီများဟာတရားဆန္ဒဝရိယအဲ့ဒီအခါကျင်းငွေပေးပြီးတော့ကြိုးစားလိုက်မယ်အားထုတ်လိုက်မယ်ဆိုရင်မိမိတို့ကိုယ်တိုင်အရိယာတို့ရဲ့စံနေအိမ်နဲ့မနေနိုင်ပေဘူးလားဗျာ။ မြင်နိုင်ပါတယ်တတိဆကွာဟံဘိကဝေတပ္ပတိကံဝရာမိတဲ့ဘိကဝေယံတော်မြတ်အိုချစ်သားတို့ခေါ်စင်စင်အားငါဘုရားသည်တတိဆတတိတရားကိုသာလျင်တပ္ပတိကံအလုံးစုံသော လောကီလောကုတ္တရာအဖျားဖျားသောအရာဌာန၌ကျေးဇူးများဤဟု၍ဒီတတိတရားကိုလောကီမှာလည်းပဲကျေးဇူးများတယ်လောကုတ္တရာမှာလည်းကျေးဇူးများတယ်လို့ငါဘုရားဟောခဲ့တယ်တဲ့ ဒီတတိတရားလောကီကိစ္စတွေမှာလည်းပဲကျေးဇူးများသလားမများဘူးလားလောကီမှာလည်းပဲတတိမိနေရင်မိမိကသူတော်ဘာဓမ္မငွေရည်တွေချီးငှားထားတဲ့တတိမိနေရင်အဲ့ဒီမှာသွားပြီးဆုံးရှုံးသွားမှာပဲဟုတ်တယ်မလားအဲ့တော့ဒီတတိလေးကောင်းခြင်းဟာကျေးဇူးလောကီမှာလည်းမများပေဘူးလားဗျာများတယ်လောကုတ္တရာမှာလည်းပဲအခုဘုန်းကြီးတို့ယောဂီများဒီတတိတာမိနေမယ်ဆိုရင်ပေါ်ရမြအာယုန်တိုင်းကို ရှုမှတ်နိုင်ပါဦးမလားမရှုမှတ်နိုင်တော့လောဘဒေါသစတဲ့ကိလေသာတရားစုတွေကအချိန်တိုင်းမဝင်ပေဘူးလားဗျာ ဟေးကိလေသာတွေအဝင်ခံနေရပြီဆိုရဲကချမ်းသာမလားဆင်းရဲမလားဟေးအခုတော့ယောဂီပုဂ္ဂိုလ်ဟာတတရဲခေနစေတတ်တာတတိလေးအဆောင်လျှောက်ထားပြီးတော့ရှုနေပွားနေအားထုတ်နေပြီဖြစ်တဲ့အတွက်ကြောင့်မို့ဒီအဆောင်လျှောက်လေးရှိနေတဲ့အတွက်ကြောင့်မို့လောဘဒေါသစတဲ့ကိလေသာလူဆိုးတစ်ခုတွေဝင်ဝင်ရပါဦးမလားဗျာအဲ့လိုဝင်ဝင်မရတဲ့အတွက်ကြောင့်တရင်ကရှုမှတ်တိုင်းရှုမှတ်တိုင်းဟာခိရိတာတွေတရင်ကပယ်တတ်ပြီးတော့ငြင်းအိနေတဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်မှာတရင်ကတရင်ကချမ်းသာမှုတွေမရပေဘူးလား တရင်ကတရင်ကအရိယာတို့ရဲ့စံနေအိမ်ထဲမှာမနေရပေဘူးလားဗျာဒါကြောင့်တတရကိဏစေတတ်တာတတိအဆောင်လျှောက်လေးထားခြင်းဟာလည်းပဲအရိယာဝါဒအရိယာတို့ရဲ့စံနေအိမ်တစ်ခုပါပဲတဲ့ဒါကြောင့်ဖြစ်တိုင်းမှရှုတတိပြုစောင့်မှု အစဉ်ထားလို့ဆောင်ပုံလေးပေးထားတယ်ဒါနံပါတ်1ဆောင်ပုံလေးကဲဆိုပြီးတော့တရားသိညာဆိုနော်ဖြစ်တိုင်းမှရှုတတိပြုစောင့်မှုအစဉ်ထား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 အဲ့လိုမပြတ်ရှုမှတ်ပြီးတော့အဆောင်ရေးရှိရင်ကိလေသာလူဆိုးသခိုးတွေဝင်ဝင်ရပါမလားကိလေသာတွေမဝင်နိုင်တော့ဘူးဆိုရင်ကိလေသာတွေဝင်နေလို့ဆင်းရဲတာကိလေသာကင်းသွားရင်ဆင်းရဲလွန်မြောက်ချမ်းသာမရောက်နိုင်ပေဘူးလားဒီချမ်းသာနိုင်လေဒါကြောင့်ဣဒဘေကဝေဘေကုတတရခိနာစိတတသမ္မနာကတောဟောတိဧဝံခောဘေကဝေဘေကုဧကရေခောဟောတိဘေကဝေယံတော်များအိုချက်သားတို့ ဣရာဤသာသနာတော်၌ဘိက္ခုယဟန်တိဝါယောဂီပုဂ္ဂိုလ်သည်သတ္တရကိဏတတိအမယမှုအမယမှုတတိအဆောင်အရှောက်ရှိသောတတစေတတစိတ်နှင့်တမ္မနာကတောပြည့်စုံသည်ဟောတိဖြစ်၏ဘေကဝေယဟန်တော်များအိုจิตတို့ဧဝံခောဤသို့လျင်ဘေကုယဟန်သည်ဧကတေခောတခုသောအဆောင်အရှောက်ရှိသည်ဟောတိစင်စစ်မသွေဖြစ်ပါပေတော်တည်း 一万元出家。